သီလသမာဓိပညာတိခါ၃ပါးအဲ့ဒီတိခါ၃ပါးနဲ့ကိလေသာ၃မျိုးကိုပယ်ပုံအချံပြင်းဟောရမယ်အသေးစိတ်တော့ဟောလို့မဖြစ်ဘူးအသေးစိတ်ဟောလို့မဖြစ်ဘူးဆိုတာအာဘုန်းကြီးကဆက်ဟောနိုင်မှာမဟုတ်ဘူး ကြီးထွက်เสียရှိနေပြန်တာတတ္တဝါတွေလူတွေပေါ့လေသက်ဆိုင်ရာမိမိတို့ယုံကြည်ရာဘာသာယူဝါဒကိုယုံကြည်စိတ်ကကိုယ်ွယ်တဲ့ရည်ရွယ်ချက်ကမဆင်းရဲခြင်းလို့တဏီဆင်းရဲငြိမ်းခြင်းလို့ကိုယ်ဆင်းရဲမရှိခြင်းမူစိတ်ဆင်းရဲမရှိခြင်းမူကိုယ်ချမ်းသာစိတ်ချမ်းသာနေခြင်းနဲ့ အဲ့ဒီကိုချမ်းသာစိတ်ချမ်းသာနေရဖို့ကိုစင်းရဲ့စိတ်စင်းရဲ့ငြိမ်ဖို့ကြည်ရွယ်ချက်နဲ့မိမိတို့သက်ဆိုင်ရာဘာသာယူဝါဒယုံကြည်ကိုယ်ကိုယ်စီကကြဘာသာယူဝါဒဘလောက်ပဲကွဲပြားကွဲပြားနေနေရည်ရွယ်ချက်ကတော့စင်းရဲ့ငြိမ်မှုချမ်းသာဖို့ဒါပဲဒီတော့ ဆင်းရဲငြိမ်းမှုဆိုတော့ဆင်းရဲတယ်ဆိုတာဘာလဲဆင်းရဲတယ်ဆိုတာအကြံဉာဏ်ဆိုလို့ရှိရင်ကိုယ်ဆင်းရဲစိတ်ဆင်းရဲကိုယ်ဆင်းရဲစိတ်ဆင်းရဲနှမျိုးမှာဘယ်ဟာကပိုးပြီးဆင်းရဲငြိမ်းမှုပိုးလိုသလဲစိတ်ဆင်းရဲငြိမ်းမှုလိုတယ်စိတ်သာချမ်းသာနေမယ်ဆိုလို့ရှိရင်ကိုယ်ဆင်းရဲကိုခံနိုင်မရှိဘူးလား ခန္ဓာရဲ့ရှိတာပဲဒီတော့အဲ့ဒီကိုဆင်းရဲတွေလည်းပဲစိတ်ကြောင့်ဖြစ်တာပဲဒီတော့စိတ်ဆင်းရဲဆိုတော့စိတ်ထဲမှာဘလို့ဖြစ်နေတာလဲဆိုတော့စိတ်မချမ်းသာနေတာစိတ်ထဲမှာအဆင်မပြေဖြစ်နေတာစိတ်ထဲမှာမခံစားတဲ့သဘောအနေခက်တဲ့သဘောတွေဖြစ်နေတာဒါဆင်းရဲတဲ့ခေါ်တော့ မခံသာတဲ့သဘောအခံခက်တဲ့သဘောအနေခက်တဲ့သဘောဟိုဘယ်စိတ်တွေကဖြစ်စေသလဲကောင်းတဲ့စိတ်တွေကဖြစ်စေတာလားဆိုးတဲ့စိတ်တွေကဖြစ်စေတာလားဆိုးတဲ့စိတ်တွေကဖြစ်စေတာလောဘဆိုကြပါစို့လိုခြင်းနဲ့တတ်မဲ့တဲ့နှစ်သက်တဲ့တွေ့တာတဲ့လောဘစိတ်လိုခြင်းနေလဲဆင်းရဲနေတာပဲတတ်မဲ့နေလဲဆင်းရဲနေတာပဲ နှစ်သက်တွေ့တာနေလေဆင်းရဲနေတာပဲလောဘအဲလောဘဟာဆင်းရဲစိတ်ပေါ့လူကျင်စိတ်လည်းဆင်းရဲစိတ်တတ်မဲ့စိတ်လည်းဆင်းရဲစိတ်နှစ်သက်တွေ့တာစိတ်လည်းဆင်းရဲစိတ်ပဲဆင်းရဲစိတ်ဆိုတာသူဖြစ်နေတာဒီပင်လင်ဆင်းရဲတယ်သူဖြစ်ချင်းညောင်းပဲဆင်းရဲတယ်ဒီလိုမဟုတ်လားအဲဒါကြောင့်ပဲဆင်းရဲတယ်ထို့တူဒေါသစိတ်ဆိုးတယ်စိတ်ပြက်တယ်စိတ်မချမ်းသာဘူး ဒါလည်းပဲဒေါသဖြစ်နေမစင်ရဘူးလားဆုံးနေသောဒေါသတက်ကြွသောဒေါသလို့နှစ်မျိုးရှိတယ်တက်ကြွသောဒေါသဆိုတာစိတ်ဆိုးတာအဲ့တော့တက်ကြွတဲ့ဒေါသခေါ်တယ်စိတ်မချမ်းသာတာစိတ်ဆင်းရဲတာအဲ့ဒါကိုဆုံးနေတဲ့ဒေါသခေါ်တယ်နှမျိုးလုံးပဲတက်ကြွတဲ့ဒေါသဖြစ်လဲဆင်းရဲနေတာပဲဆုံးနေတဲ့ဒေါသဖြစ်လဲ ဆင်းရဲနေတာပဲအဲအဲ့ဒီဒေါသကြောင့်တခါထပ်ပြီးဆင်ပွားဖြစ်တဲ့အကျိုးတရားတွေကလည်းဆင်းရဲကျိုးတွေပဲဒါကြောင့်ဒီဒေါသဟာဆင်းရဲတရားဆင်းရဲစေသောတရားလောဘလည်းဆင်းရဲစေသောတရားဒေါသလည်းဆင်းရဲစေသောတရားမောဟအမှန်တဘာဝမသိတာအမှန်တဘာဝမသိတဲ့အခါကျတော့အမှားအမှန်ထင်တယ်အကောင်ဆိုးထင်တယ်အဆိုးအကောင်ထင်တယ်အမှန်အမှားထင်တယ် အစာရည်ဖြင့်ပြောင်းမြန်ကြီးသိနေတဲ့အခါကျတော့အဲ့ဒီမန္တဘာဝကိုပြောင်းမြန်သိတဲ့စိတ်နဲ့လှုပ်တဲ့အလုတ်အပြောဟူသမျှဆင်းရဲကြောင်းလားချမ်းသာကြောင်းလားဆင်းရဲကြောင်းပဲပြီးတော့တခါမသိပဲနေတာဒီဒီပင်လည်းမဆင်းရဲဘူးလားဒါကြောင့်မသိပဲနေတာဒီပင်လည်းဆင်းရဲလို့ပဲသိအောင်လုပ်နေကြတာမလား ဒီတော့လောဘဒေါသမောဟဒီစိတ်တွေဟာဆင်းရဲစိတ်ဆင်းရဲစေတဲ့စိတ်နှိမ့်ဆက်တဲ့စိတ်ဆင်းရဲစေတဲ့စိတ်ဆိုသဖြင့်နှိမ့်ဆက်တဲ့စိတ်ပေါ့လောဘနှိမ့်ဆက်ခံရတဲ့ဒေါသနှိမ့်ဆက်ခံရတဲ့မောဟနှိမ့်ဆက်ခံရတဲ့မဟုတ်ဘူးလားဒါကြောင့်မလို့ဆင်းရဲစေတဲ့စိတ်နှိမ့်ဆက်တဲ့စိတ်ထို့အတူပဲတခြားစိတ်တွေလည်းမာနမောက်မထောင်လွှားမှု ဆင်းရဲစိတ်ဆင်းရဲစေတဲ့စိတ်ပဲနှိပ်စက်တဲ့စိတ်ပဲအိတ်တာမနာလိုစိတ်မစ္စရိယနှမျောတွန့်တို့စိတ်ဒါတွေလည်းပဲဆင်းရဲစိတ်တွေပဲထို့အတူပဲဌိနမိတ်တာစိတ်စေတသိက်လေးလံထိုင်မိုင်မှု လေးလံထိုင်စိတ်လေးလံထိုင်မိုင်နေတယ်ဆိုတော့ဒါဆင်းရဲတာသိကြနေဥဒိစ္စကုတ်ကုစစိတ်တွေပြန်လွင်နေတဲ့ဟိုရောက်ဒီရောက်နဲ့ငြိမ်းကုန်မငြိမ်းနိုင်ဘူး အဲစိတ်တွေဟိုရောက်ဒီရောက်ဖြစ်နေတဲ့အတွက်ပေါက်ဘက်ခံနေလို့မလို့ဆင်းရဲတယ်ဥဒိစ္စကုကုစနောက်အာယရိကအကုသိုလ်ပြုရမှာ မရှက်တာမကောင်းမှုပြုရမှာမရှက်တဲ့စိတ်ဒီစိတ်ဖြစ်နေတာကိုကဆင်းရဲတယ်ဒီစိတ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားကလည်းဆင်းရဲတယ်ထို့ဒီပဲအနုတ္တပမကောင်းမှုပြုရမှာ ကြောက်လန့်တဲ့စိတ်ဒါတော့အဲ့ဒီစိတ်တွေအားလုံးဟာ စိတ်ဆိုးစိတ်မိုက်တွေကြီးပဲမကောင်းတဲ့စိတ်တွေကြီးပဲအဲ့ဒါတွေကိုစကလုံးသလုံးနဲ့နဲ့ကိလေသာလို့ခေါ်လိုက်တယ်ကိလေသာဆိုတာလူကိုဆင်းရဲစေတတ်နှိပ်စက်တတ်ညှဉ်းနှွမ်းစေတတ်တဲ့စိတ်တွေစိတ်မစိတ်ရိုက်နေဒီတော့အဲ့ဒီစိတ်တွေရှိနေသမျှစိတ်ဟာဆင်းရဲတယ်စိတ်ဆင်းရဲရဲ့ကိုယ်လည်းဆင်းရဲတယ် တခါအဲ့ဒီစိတ်တွေရှိနေသမျှလည်းပဲပြောမိတာကလည်းအပြစ်မကင်းတာပဲပြောမိတယ်လုံမိတာကလည်းအပြစ်မကင်းတာပဲလုံမိတယ်ဆိုတော့အဲ့ဒီမှာတခါဆင်းရဲပြရယ်ဒါကြောင့်မလို့ဒီစိတ်တွေကိုကိလေသာလို့ခေါ်တယ်တဲ့တယ်ပြောရင်ဆင်းရဲစေတဲ့စိတ်နှိပ်စက်တဲ့စိတ်ညင်မဲစေတဲ့စိတ်လို့ခေါ်တယ်စိတ်ခေါ်ဆိုတော့လည်းပဲဒီ အဘိဓမ္မာသဘောအရကြတော့သူတို့စေတသိက်လို့ခေါ်တာတာမန်လူပိနားလဲအောင်တာစိတ်လို့ပြောရပေတဲ့သူတို့ဟာတော့စေတသိက်တွေပဲစေတသိက်တွေဆိုတာစိတ်နဲ့တွဲဖြစ်တဲ့ဟာသဘောတွေဒါကိုစေတသိက်ခေါ်တာစိတ်ကတော့သိုံသဘောပဲအစင်းလို့သိလိုက်တယ်အတန်လို့သိလိုက်တယ်အနံ့လို့သိလိုက်တယ်အရသာလို့သိလိုက်တယ်ပြီးတော့မှသူကသိလိုက်တာနဲ့အစင်းလို့သိလိုက်တာနဲ့ အဲလှလိုက်တာလိုချင်လိုက်တာဆိုတာစေတသိက်သူနဲ့တွဲဖြစ်တဲ့လောဘအထဖြစ်တယ်အဲမကောင်းပါဘူးအလကားဟာကြီးပဲလို့မနှိမ့်မြတဲ့စိတ်ဖြစ်တဲ့ဒေါသအဲအဲ့ဒါစေတသိက်ပဲသိပေးတဲ့စိတ်နဲ့တွဲဖြစ်တာဒါပေမဲ့တာမန်လူနားလဲအောင်ဆိုလို့ရှိရင်တော့ဒါတွေစေတသိက်လို့ပြောမနေတော့ဘူးစိတ်လိုပဲပြောလိုက်တယ် စိတ်လိုပဲပြောလိုက်တော့အဲ့ဒီစေတသိက်နဲ့တကွသိပေးတဲ့စိတ်ပါတခါလဲပါသွားဒါကြောင့်ဟိုကိလေသာလို့တာမန်အပြင်ခွဲဆိုတဲ့အခါကျတော့ခဏသိုံမြလေးသိပေးတဲ့စိတ်ကိုကိလေသာလို့ခေါ်တာမဟုတ်ဘူးအဲ့ဒီလောဘဒေါသမောဟဆိုတဲ့ဆင်းရဲအောင်လုပ်တဲ့ဟာတွေကိုကိလေသာလို့ခေါ်တာအဲ့ဒါတွေကိုတော့စေတသိက်တွေလို့ခေါ်တာအများ တာမန်လူနားလဲအောင်လားစိတ်လို့ပြောပေမဲ့သူတို့ကတော့စေတသိက်တွေလို့ခေါ်ရတာဒီကြတော့ဒီတော့လူရင်းကဒီစိတ်တွေရှိနေရင်ဆင်းရဲတယ်ဟုတ်သလားနည်းနည်းရှိရဲ့နည်းနည်းဆင်းရဲတယ်များများရှိရင်များများဆင်းရဲတယ်လောဘနဲ့ရင်ဆင်းရဲနေတယ်လောဘနည်းနည်းများလာရင်ဆင်းရဲနည်းနည်းပိုများလာတယ်လောဘအကြီးကြီးရှိရင် ဆင်းရဲပိုးပြီးတော့များလာတယ်ဒီလိုမဟုတ်လားဒါကြောင့်ဆင်းရဲငြိမ်းညင်တယ်ဆိုလို့ရှိရင်တော့ဒီကိလေသာခေါ်တဲ့စိတ်ဆိုးစိတ်မိုက်တွေကိုပယ်နိုင်ရမယ်အဲဒါလို့ပယ်နိုင်မှဆင်းရဲကငြိမ်းမယ်ဒီလိုမဟုတ်လားယဟနာများကြတော့မှပဲဒီစိတ်ဆိုးစိတ်မိုက်တွေကအကုန်ပယ်နိုင်တာအောတ္တပံတဂရကံအနာကံအရိယပုဂ္ဂိုလ်တွေ တချို့တော့ပဲပယ်နိုင်တယ်အကုန်လုံးမပယ်နိုင်ဘူးယန္တာကြတော့မှပဲဒီဆင်းရဲစိတ်စိတ်ဆိုးစိတ်မိုက်တွေကိလေသာစိတ်တွေကိုအကုန်ပယ်နိုင်တယ်ဒါကြောင့်မလို့ယန္တာကြတော့မှပဲသမ်းသာကိုရတော့တာဒီတော့အဲ့ဒီကိလေသာခေါ်တဲ့စိတ်ဆိုးစိတ်မိုက်တွေကသူတို့စိတ်ဆိုးစိတ်မိုက်တွေကိုအဆင့်30ခွဲတာ အဆင့်၃ဆင့်ကအကျဉ်းနံအထင်ရှားဆုံးအဆင့်အဲ့ဒါတစ်ဆင့်ပြီးတော့နည်းနည်းကြမ်းတမ်းတဲ့အဆင့်အဲ့ဒါတစ်ဆင့်ပြီးတော့အနုညာအသိမွေဆုံးအဆင့်ဒါတစ်ဆင့်၃ဆင့်ခွဲတာကြမ်းတမ်းတဲ့အဆင့်ကိုဘာခေါ်လဲဆိုတော့ဝီတိတ်ကမကိလေသာလို့ခေါ်တယ် ဝိတိတ်ကမကိလေသာဝိတိတ်ကမဆိုတာလွန်ကျူးခြင်းလို့အဓိပ္ပာယ်ရတယ်လွန်ကျူးတယ်ဆိုတာနှုတ်နဲ့ပြောလိုက်တာကိုယ်နဲ့ပြုတ်လုပ်လိုက်တာဒါကိုလွန်ကျူးတယ်လို့ခေါ်တယ်မမစိတ်ထဲမှာစိတ်ဆိုးရုံများစိတ်ဆိုးနေသေးတယ်ဆိုရင်ဒါလွန်ကျူးတယ်မခေါ်ဘူးဒီလိုမဟုတ်ဘဲနဲ့ ဆဲလိုက်ပြီးနင်ပဲငဆပြောလိုက်ပြီးဆိုရင်အဲ့ဒါလွန်ကျူးတယ်ခေါ်တယ်။တလောက်နဲ့မကသေးပဲနဲ့လက်သီးနဲ့ထိုးလိုက်တယ်ဒုံးနဲ့ရိုက်လိုက်တယ်ဆိုရင်အဲ့ဒါလွန်ကျူးတယ်ခေါ်တယ်။ဒါကြောင့်နှုတ်နဲ့ပြောလိုက်တာ ကိုယ်နဲ့ပြုတ်လုပ်လိုက်တာကိုဝီတိတ်ကမကိလေသာလွန်ကျူးကိလေသာခေါ်တယ်။အမှန်တော့ကိုယ်နှုတ်ဟာစိတ်မဟုတ်စိတ်ပင်မဟုတ်ညာတော့လည်းပဲ သူရဲ့အကြောင်းရင်းအခြေခံကစိတ်ဖြစ်လို့စိတ်ရဲ့ကိလေသာဆိုတဲ့နာမည်ကိုကိုယ်နဲ့နှုတ်ပေါ်မှာတင်စားပြီးတော့အဲအဲ့ဒီကြမ်းတမ်းတဲ့ကိုနှုတ်ကိုကိလေသာလို့ခေါ်လိုက်တာဝိတိတ်ကမကိလေသာလွန်ကျူးကိလေသာအဲ့ဒါလို့ပါဇက်ကပြောမိသည်ဖြစ်အထိဦးဇင်းအဲ့လိုဝိုးဝကြည့်မနေတဲ့ခါမှမထား ခါမမထားတာပါအဲအဲ့ဒါမှဝိရိယကရှိတာနှုတ်နဲ့ပြောသည်အထိမရောက်ဘူးလက်နဲ့လှုပ်သည်အထိမရောက်ဘူးမရောက်ဘဲနဲ့စိတ်แท้ရင်ဒေါသဖြစ်နေတယ်စိတ်แท้ရင်လောဘဖြစ်နေတယ်စိတ်แท้ရင်မာနဖြစ်နေတယ်အဲ့ဒီစိတ်แท้ရင်ဖြစ်နေတာကိုပရိယုဌာဏလို့ခေါ်တယ်အဲ့ဒါတာမန်ကျမ်းစာရုံများအစဉ် အခုနဝိတိတ်ကမလွန်ကျူးအဆင့်ဆိုတာကတော့အလွန်ကြမ်းတမ်းသွားပြီလွန်ကျူးစနှုတ်က ပြောမိတယ်ဆိုရကကြမ်းတမ်းသွားပြီလက်ကပြုမိလုံးမိတယ်ဆိုရကကြမ်းတမ်းသွားပြီဒါကြောင့်မလို့အဲ့ဒါအကြမ်းတမ်းဆုံးအဆင့်အထင်ရှားဆုံးအဆင့်အဲ့ဒါလိုမဟုတ်ဘဲနဲ့စိတ်ထဲရင်စိတ်ဆိုးနေတယ်စိတ်ထဲရင်လူကျင်တဲ့စိတ်တွေဖြစ်နေတယ်စိတ်ထဲရင်တတ်မဲ့စိတ်တွေဖြစ်နေတယ် စိတ်ထဲနဲ့ဘဝင်မြင့်နေတယ်မာနကြီးနေတယ်အဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒါကတော့စိတ်ထဲတင်ဖြစ်တာဖြစ်လို့ပရိယုဌာဏကိလေသာလို့ခေါ်တယ်ပရိယုဌာဏကိလေသာပါဇဝိပဖရာဂလုံးကြီးတင်ရိရပ်ပလက်တစ်ချောင်းရင်ယူနောက်ကထောင်ပဲရေးချထားနောက်ကနားနဲ့ပရိယုဌာဏကိလေသာလို့ခေါ်တယ် အဲ့ဒါဘာလဲဆိုစိတ်ထဲတွင်ဖြစ်နေတဲ့ကိလေသာရိယုဌာဏဘယ်နှဆင့်ပြီးသွားတာဘယ်ဆင့်ဘယ်ဆင့်လဲဝိတေကမကိလေသာဆိုတာဘယ်လိုဟာလဲကိုလွန်ကျူးမှုနှုတ်လွန်ကျူးမှုဟုတ်ကဲ့လားဝိတေကမကိလေသာဆိုတာဘယ်ဟာလဲ ိုလွန်ကျူးမှုနှုတ်လွန်ကျူးမှုကုသိုလ်ဘက်ကလည်းပဲစိတ်ထဲတွင်ကုသိုလ်စိတ်ဖြစ်နေတယ်လူကျင်လိုက်တာတန်းကျင်လိုက်တာတရားထုတ်ကျင်လိုက်တာဒါပေမဲ့လက်တွေ့မလုပ်ဖြစ်ဘူးနှုတ်ကလည်းအာထုတ်ကျင်တယ်လို့မပြောပြသေးဘူးဒီလိုဟာရှိတယ်နောက်အမတန်စိတ်ကအာထုတ်ကျင်လာပြီဆိုတဲ့အခါကျတရားအာထုတ်ရကောင်းမှပဲသွားအောင်မှပဲပါဇက်ကပြောမိတယ် အပြောမိတဲ့အတိုင်းပဲတရားရိပ်သာသွားပြီးအထုတ်လိုက်တဲ့ကိုတိလက်ရောက်ဒါပေမဲ့အဲ့ဒါကြတော့ပရိယုဌာဏလည်းမခေါ်ဘူးဝိတိတ်ကမလည်းမခေါ်ဘူးဘာကြောင့်လဲဆိုတော့ကုသိုလ်မို့အခုပြောနေတာကကိလေသာဆိုတာအကုသိုလ်တွေပြောနေတာဟုတ်တယ်မလားနောက်တစ်ခုကအနုညံဆုံးအသိမွေဆုံးသဘောအနုတ္တယကိလေသာ အနုအစဉ်အမြဲတရကိန်းနေတည်နေရှိနေတဲ့ကိလေသာအနုတရအစဉ်အမြဲကိန်းနေတည်နေရှိနေတဲ့ကိလေသာအနုတရဆိုတာဘာလဲအနုအစဉ်အမြဲတရားကိန်းနေတည်နေရှိနေတဲ့ကိလေသာ ဟုတ်ပြီလားอืม ဒီနာဥစဉ်လာကိုရင်လာဒီတဲ့တဲ့ကအနုတ္တိယဆိုတာဘာလဲอืมရှစ်တဲ့တဲ့ကနေပြီးဘာမှနားမလဲပါလားဝိတိတ်ကမဆိုတာဘာလဲမဟုတ်ဘူးဒီကဒီဥစဉ်မိတာကဲဟာဟမ်ဘာလဲဟမ်မဆုဘာဖြစ်တယ် မဆုရေးထားဖို့မလိုဘူးနားထောင်ရမှာသူကနားမထောင်ဘဲနဲ့ငါ့အိမ်နေပုံရတယ်အင်းတရားဝင်တာဘယ်နည်းရှိပလဲဟမ်ဟမ်ခொနဲ့ဆိုနေတာမဟုတ်ဘူးတရားနာတတ်ဖို့ကောင်းပြီအခုကတလုံးမှမနာတတ်ဘူးဂရုစိုက်ပြီးနာဖို့မရဘူးငိုက်နေပုံရတယ်อืม ဒီတိုင်းဆိုလို့ရှိရင်ဘာအသုံးကြမလဲဒီချိန်နေအလကားပြုံးကုန်တော့ပေါ့အဲ့လိုမလုပ်ရဘူးရသမျှအချိန်ကိုယ့်အတွက်ကုသိုလ်ရောပညာရောတိုးအောင်ကြိုးစားရတယ်ဘယ်အရုံဟမ်မူပင်ကရေလဲလားဟမ်ရွှေလန်းကอืม အကျိုးရှိအောင်လာရင်အကျိုးရှိအောင်လုပ်တော်ရုံလုပ်နဲ့အလကားတက်တဲ့အချိန်မဖြုံးနဲ့ဟိုမှာယောဂီတွေနားလည်တဲ့ဥစဉ်မနာမနာမလဲဘူးဆိုတော့မရှက်ဘူးလားရှက်เสียကြီးအနုတယဆိုတာအနုအစဉ်မြဲတယကိန်းနေတည်နေရှိနေတဲ့ကိရိယာအမြဲရှိနေတယ်တဲ့အစဉ်အစဉ်တစိုက်ရှိနေတယ်တဲ့ဘယ်မှာရှိတာလဲဆိုတော့တတ္တဝါရဲ့စိတ်အစဉ်မှာ ခန္ဓာအစဉ်လို့လည်းပြောလို့ရတယ်သတ္တဝါရဲ့စိတ်အစဉ်ခန္ဓာအစဉ်မှာအမြဲရှိနေတဲ့ကိလေသာတဲ့ဘယ်တော့မှစရှိနေတာလဲလို့ဆိုသတ္တဝါရဲ့လို့ဖြစ်လာတဲ့အချိန်ကစရှိနေတာသတ္တဝါရဲ့လို့ရှိနေတဲ့ဖြစ်လာတဲ့အချိန်ကစပြီးရှိနေတယ်ဆိုတော့သတ္တဝါဘယ်တော့မှစဖြစ်လာမမွေးခင်ကတော့မဖြစ်ဘူးလားဟမ် ဟုတ်တယ်အဲ့ဒီပဋိသန္ဓေမနေခင်ကရောမဖြစ်ဘူးလားအရင်ဘဝမှာဖြစ်တယ်မဟုတ်လားအဲ့ဒီအရင်ဘဝရဲ့ဟိုအရင်ဘဝအရင်ဘဝတွေမှာမဖြစ်ဘူးလားအဲ့တော့အဲ့ဒီဟာတွေကဘယ်တော့မှစခဲ့တော့မတိအပ်သောအစာရှိသည်တဲ့တန္တရာဆိုတာမတိအပ်သောအစာရှိသည် သိလို့မရဘူးမသိနိုင်ဘူးတဲ့အနမတက်ဂောယံဘိက္ခူသံသာရောဘိက္ခူခြေသားခြေသမီးတို့အယံတန်တာတော့ဤဘဝထက်ခါထက်ခါဖြစ်နေတယ်ဆိုတဲ့တန်တရာကြီးသည်အနမတက်ကောဉာဏ်ဖြင့်လျှောက်၍စိစစ်ကြည့်တော်လည်းပဲမသိအပ်သော အစာရှိ၏တဲ့ အစမရှိတာတော့မဟုတ်ဘူးအဲ့ဒီအစကိုမသိနိုင်ဘူးတဲ့ဒါဒါကြောင့်မလို့ဒီနေရာမှာစကားလုံး၃လေးရှိတာကတတ္တဝရဲ့တဏ္ဍမှာအစမထင်သန္တရာအစကစပြီးတော့အမြဲတည်နေရှိနေကိန်းနေတဲ့ကိလေသာကိုအနုတ္တိယကိလေသာလို့ခေါ်တယ်ခန္ဓာအစဉ်ဆိုတာတဏ္ဍာနာတဏ္ဍာနာကိုတဏ္ဍန်လို့ခေါ်တယ် တန်တာနာခန္ဓာအစဉ်ဆိုတာရုပ်အဆက်ဆက်နာမ်ဆက်ဆက်ပြောတာစက္ကစက္ကဖြစ်နေတဲ့ရုပ်စက္ကစက္ကဖြစ်နေတဲ့နာမ်အဲ့ဒါကိုရုပ်အစဉ်နာအစဉ်ခေါ်တယ်အဲ့ဒီရုပ်အစဉ်နာအစဉ်ဒီပင်လဲခန္ဓာအစဉ်ပဲအဲ့ဒါကိုသံတာနာလို့ခေါ်တယ်အဲဒီသံတာနာကိုပဲတစ်ခါတစ်ခါမြန်မာအနေနဲ့သံတန်လို့နာငယ်ပေါ်အတတ်တင်ပြီးတော့ခေါ်ကြတယ် ပန္နံပန္နံဆိုတာရုပ်အစဉ်နာအစဉ်ခန္ဓာအစဉ်ရုပ်အစဉ်နာအစဉ်ခန္ဓာအစဉ်ဆိုတာဆက်ကဆက်ကဖြစ်နေတဲ့ရုပ်တွေဆက်ကဆက်ကဖြစ်နေတဲ့နာနေအင်္ဂလိပ်လိုကြတော့အဲ့ဒါသိလွယ်တဲ့ the process of mentality and physicality ဆိုပြီးဟောလွယ်လွယ်လေးအဲ့ဒါစနားလဲတယ် အခုလည်းပဲမြန်မာလူကလည်းနားလည်လွယ်ပါတယ်ဆက်ကဆက်ကဖြစ်နေတဲ့ရုပ်အစဉ်ဆက်ကဆက်ကဖြစ်နေတဲ့နာမ်အစဉ်ဆိုတာပန္တနာပန္တန်ခေါ်တယ်အဲ့ဒီရုပ်အစဉ်နာမ်အစဉ်ခေါ်တဲ့ခန္ဓာအစဉ်မှာအစမတင်တန္တရာကစပြီးတော့တတ္တဝရဲ့လို့ဖြစ်လာတဲ့အချိန်ကစပြီးတော့အမြဲတီလာရှိလာဂိမ့်လာတဲ့ ကိလေသာကိုအနုတ္တိယကိလေသာခေါ်တယ်သူဟာစိတ်ထဲမှာထားဖြစ်တာလည်းမဟုတ်ဘူးနှုတ်ကပြောလိုက်တာလည်းမဟုတ်ဘူးကိုယ်ကပြုတ်လုပ်လိုက်တာလည်းမဟုတ်ဘူးစိတ်ထဲမှာကို ဖြစ်နေတာမဟုတ်ဘူးဒါပေမဲ့လို့ခန္ဓာအစဉ်မှာတော့ဒီကိလေသာရှိကိုရှိနေတာအဲ့ဒါကိုမျက်စိနဲ့ကြည့်လို့လည်းမရဘူးနားနဲ့ကတ်ထောင်လို့လည်းမရဘူးနှာခေါင်းနဲ့ရှူကြည့်လို့လည်းမရဘူးရှာနဲ့တို့ကြည့်လို့လည်းမရဘူး လက်နဲ့စမ်းကြည့်လို့လည်းမရအောင်ဆိုကြပါစို့တရက်ပင်တရက်ပင်ဆိုတော့တရက်ပွင့်မပွင့်ဘူးလားတရက်ဒီမသိဘူးလားသိတယ်ဟုတ်ကဲ့လားဘာကြောင့်တရက်ပွင့်ပွင့်ပြီးဘာကြောင့်တရက်ဒီသိရတာတော့ အဲ့ဒီအပင်ကဘာကြောင့်တရက်ပွင့်ပွင့်ပြီးတရက်သီးသီးရတာတော့သူကသင်္ဘောပွင့်ပြီးပွင့်ပြီးသင်္ဘောသီးသီးဖို့မကောင်းဘူးလားဟမ်မသီးနိုင်ဘူးလားဘာဖြစ်လို့သင်္ဘောသီးမသီးနိုင်လဲဟမ်အတရက်ပင်ဖြစ်တာနဲ့ပဲတရက်သီးသီးရရောလားတရက်ပင်ဖြစ်တာနဲ့သင်္ဘောသီးမသီးရတော့ဘူးလားဟမ် အဲ့ကျေကျေပြောသမှာဂုံတတ္တိဂုံတတ္တိဘာဖြစ်တယ်မတူလို့တရက်ပြင်မှာတရက်သီးသီးစေတတ်တဲ့ဂုံတတ္တိပဲရှိတယ်သင်္မောသီးသီးသီးတဲ့ဂုံတတ္တိမရှိဘူးပေါ့ဒီလိုမဟုတ်လားဒါကြောင့်မလို့သင်္မောသီးမသိဘူးတရက်သီးပဲသိတယ်ဒီလိုမဟုတ်လား အဲ့ဒီတယသီးသာတယသီးသိစေတတ်တဲ့ဂုံတတ္တိကိုလက်ညှိုးထိုးပြသမှာဟမ်ထိုးပြလို့မရဘူးလားဒါဖြင့်နားထနားနဲ့ထောင်ကြည့်ရင်ရောကပ်ပြီးထောင်ကြည့်ရင်ရောရဘူးလားဒါဖြင့်ရှာနဲ့ရက်ကြည့်ရင်ရောနှာခေါင်းနဲ့အနံ့နံကြည့်ရင်ရော ဒါဖြင့်လက်နဲ့အသာပုတ်ကြည့်လိုက်မယ်ဘယ်နေရာကျက်သီးသိစေတတ်တဲ့တတိရှိလဲဟောအာယုံ၅ပါးသိသိတတ်တဲ့မြင်သိစိတ်ကြားသိစိတ်နံသိစိတ်စာသိစိတ်ထိသိစိတ်ဒီစိတ်တွေနဲ့တော့ဒီတတ္တိကိုတွေးလို့မရတော့သိလို့မရတော့ဘူးဟုတ်တယ်မဟုတ်လားမရတာနဲ့မရှိဘူးလို့ပြောရမှာ တကယ်လို့သာအဲ့ဒီဂုံတရတိတိစရတဲ့ဂုံတတ္တိဟာတကယ်လို့သာမမြင်ရလို့မကြားရလို့မနှံရလို့မစားရလို့စမ်းလို့မရတဲ့အတွက်မရှိဘူးလို့ဆိုရင်တရတိသိပါမလားမရှိဘူးဆိုရင်မသိဘူးပေါ့မဟုတ်လားသိတယ်ဆိုကြတဲ့ကဘာကြောင့်တော့ရှိလို့ပေါ့မဟုတ်လားဘာရှိတာလဲ တယတိသီးစေတတ်တဲ့ဂုံတတ္တိရှိတယ်အဲ့ဒီဂုံတတ္တိကညနေမှရှိတာလားနေ့လယ်မှရှိတာလားညမှရှိတာလားဟမ်ဟဲ့အမြဲတမ်းရှိနေတာအဲ့ဒီအမြဲတမ်းရှိဆိုတဲ့စကားလုံးကို ပါဠိလိုအနုတယလို့ခေါ်တယ်အနုအစဉ်အမြဲတယကိန်းနေတည်နေ ရှိနေတယ် ပါဠိလိုအနုတ္တယလို့ခေါ်တယ်ဒီတော့ဒီတရားပင်ဟာတရားပွင့်ပွင့်စေတတ်တဲ့တတ္တိရှိတယ်ဆိုတာတရားပွင့်မြင်ရတဲ့အခါမှာမသိဘူးလားသိတယ်နောက်တစ်ခါအသီးသီးလာတဲ့အခါကျတော့တရားသီးသီးစေတတ်တဲ့တတ္တိရှိတယ်လို့မသိရဘူးလားအဲ့ဒီအခါကျမှပဲသိရတော့တာပဲမဟုတ်ဘူးလား မပွင့်သေးမသိသေးဘူးဆိုလို့ရှိရင်တော့မသိရသေးဘူးပေါ့ဟုတ်ကဲ့လားအဲ့ဒီအတိုင်းပဲစိတ်ထဲမှာဒေါသဖြစ်နေဒါတွေ့မှပဲဩငါတဏ္ဍမှာဘာရှိတယ်လို့သိရအောင်ဒေါသဖြစ်စေတဲ့တတ္တိရှိတကူမဟုတ်ဘူးလားလူချင်းတတ်မဲ့စိတ်စိတ်ထဲဖြစ်မှာပဲငါတဏ္ဍမှာလောဘ ဖြစ်စေတတ်တဲ့တတ္တိရှိတကူတွေးတော့တွေးရလားမြင်ရောမြင်ရလားမမြင်ရဘူးအဲ့ဒီတတ္တိကအဲ့ဒါကိလေသာတတ္တိအနုတ္တယတတ္တိခေါ်တယ်အနုတ္တယတတ္တိခေါ်တယ်ခေါဏတရပြန်မှာတရသိသိစေတတ်တဲ့တတ္တိနဲ့တူတယ်နားလည်သလားအခုယောဂီတို့ဒေါသထွက်နေလား သိကြလားလူစင်ယောဂီတို့ဒေါသမရှိဘူးပေါ့ခုမှဒေါသမထွက်ပဲနဲ့ဘယ်နဲ့လို့ရှိတယ်လို့ပြောမလားဟမ်အခုဒေါသမထွက်ပေမဲ့ဒေါသထွက်เสียအကြောင်းနဲ့တွေ့ရင်တော့ဖေဟာဟုတ်လားမိဟုံဟုံတောက်အောင်ပါပါဘာမိတော့ ဘာသာမိဟုံးတော်မှာပါဘာကြောင့်လဲဆိုတော့ဒေါသဖြစ်စေတတ်တဲ့သတ္တိကိုမပယ်နိုင်သေးလို့ပါဗျာမဟုတ်လားအဲ့ဒီဒေါသဖြစ်စေနိုင်တဲ့သတ္တိဆိုတာအနုတ္တရာပဲအဲ့ဒါအနုတ္တရာနားလည်ပြီလားအဲ့ဒါဆိုလိုတာကစိတ်ထဲမှာပရိယုဋ္ဌာဏခေါ်တဲ့ပရိယုဋ္ဌံကိလေသာကို ဖြစ်ပေါ်စေနိုင်တဲ့ကိလေသာတတ္တိကိုအနုတ္တရာလို့ခေါ်တယ်။သူဟာအမြဲရှိနေတာအဲ့နေတော့တော့မရှိဘူးလား။ရှိတာပဲ။ဒါကြောင့်မလို့အနုတ္တရာအမြဲတည်နေရှိနေဂိမ့်နေတဲ့ဘယ်ချိန်ကလည်းအစမထင်သန္တရာကစပြီးတော့ဘယ်မှာလဲတတ္တဝရဲ့ခန္ဓာအစဉ်မှာယုတ်ခန္ဓာအစဉ်နာမ်ခန္ဓာအစဉ်မှာအမြဲရှိနေတယ် အတိယခက်တဲ့ကိလေသာတတ်တယ်သူကိလေသာမျိုးစေ့လို့လည်းခေါ်နိုင်တာပေါ့မဟုတ်လားတစ်ပင်များပေါက်လာတာမျိုးစေ့ကြောင့်ပေါက်တာမဟုတ်လားပထမမျိုးစေ့ဖြစ်တဲ့နောက်အပင်ပေါက်တဲ့နောက်အပွင့်သီးပွင့်နေသီးတယ်ဒီလိုမဟုတ်လားအဲ့ဒါလိုပဲစိတ်ထဲမှာထဖြစ်နေတဲ့ပရိယုထံကိလေသာနှုတ်ကပြောမိလက်ကလုံမိတဲ့ဝိတိကမကိလေသာ ကိစ္စတွေဟာကိလေသာတတ္တိရှိနေလို့သာထဖြစ်တာမဟုတ်ဘူးလားတတ္တိမရှိဘူးဆိုဖြစ်မလားအဲ့ဒီတတ္တိကိုဘာခေါ်လဲသူကိုမျိုးစေ့လို့ခေါ်တယ်ဟုတ်တယ်မလားမျိုးစေ့လို့လည်းခေါ်နိုင်တယ်ကိလေသာမျိုးစေ့ဒီမျိုးစေ့ကြောင့်ပဲပရိယုထံအပင်ပေါက်လာတဲ့ဒီမျိုးစေ့ကြောင့်ပဲအပြောအဆိုအပြုအမူဆိုတဲ့ အသီးအပွင့်တွေဖြစ်လာတယ်ဒီလိုမလားအဲ့ဒါသူ့ကိုကိလေသာတတ္တိလို့လည်းခေါ်နိုင်တယ်ကိလေသာ မျိုးစေ့လို့လည်းခေါ်နိုင်တယ်ပါဠိကခေါ်ထားတာတော့အနုတယဟုတ်ပါလားအဲ့တော့သိရတာတောင်ခက်တဲ့ကိလေသာဆိုတော့ပယ်ရတဲ့ပယ်ရဖို့ရကြပိုးမခဲရမလားမြင်းနေကြားနေရတဲ့ဟာကို ပယ်ဖို့ရာဆိုတာကလွယ်သေးမမြင်ရမကြားရတဲ့ဟာပယ်ဖို့ဟာအများကြီးခက်တာပေါ့ခုဘယ်နှစင်လဲ30ပါပါလဲဟုတ်ကလားဝိတေကမဆိုတာဘာလဲကိုလွန်ကျူးမှုနှုတ်လွန်ကျူးမှုဟုတ်ကလား ပရိယုဌာနပရိယုဌံကိလေသာဆိုတာစိတ်ထဲမှာတင်ဖြစ်ပေါ်နေတာပါဇက်လည်းမရောက်သေးဘူးလက်လက်ကိုလည်းမရောက်သေးဘူးဟုတ်ကဲ့လားအဲအနုတ္တိယဆိုတာကတော့ဘယ်လိုဟာလဲအဲ့ဒီအနုတ္တိယကိုဘာနဲ့မှပယ်နိုင်တယ်လဲဆိုတော့မဲ့အသည့်မဲ့ဉာဏ်နဲ့မှပယ်နိုင်တယ် မညံရမှာပဲဒီအနုတ္တိယပြုတ်ထွက်သွားတယ်ကိလေသာတတ္တိရှင်းသွားတယ်မညံရမညံမရသေးမချင်းတော့ရှိနေတာပဲဘာနဲ့မှပယ်နိုင်လဲဒါဖြင့်မညံနဲ့မပယ်ရသေးသမျှကာလပတ်လုံးတော့ဒီကိလေသာရှိနေတယ်ဟုတ်ကဲ့လားဒါကြောင့်ကျမ်းဂန်မြတ်မှာအဲ့ဒီအနုတ္တိယကိလေသာရှိကြောင်းကို မဲ့ဉာဏ်နဲ့မပယ်ရသေးသမျှတတ္တဝါဤခန္ဓာအစဉ်၌အမြဲတည်ရှိနေကိန်းနေသောကိလေသာလို့ဒီလိုပြောရတယ်အဲ့တော့မဲ့ဉာဏ်နဲ့မပယ်ရသေးသမျှရှိနေတယ်ဆိုမဲ့ဉာဏ်နဲ့ပယ်ပြီးရနော်မရှိတော့ဘူးအနုတ္တယတတ္တိမမရှိရင်ပရိယုဋ္ဌာမဖြစ်အောင်မလားပရိယုဋ္ဌာမမဖြစ်ရင်ဝိတိတ်ကမရောဖြစ်အောင်မလားဒါကြောင့်ဘာကိုပယ်ဖို့အရေးကြီးသလဲ ဟုတ်ကဲ့လားဘာနဲ့မှပယ်နိုင်သလဲအဲတော့ယောဂီက10ရက်တရားအထုတ်တော်ပြီပေါ့ဟမ်ဘယ်နဲ့10ရက်တရားအထုတ်တော်ပြီပေါ့ကိလေသာငြိမ့်မသွားဘူးလားဒါပြင်ဘယ်လောက်ကြမှာအထုတ်อ่ะမဲ့ညာကိုရသည်အတိအထုတ်ရမယ်ဘာကြောင့်လဲ မညာနဲ့မှအနုတ္တယကိလေသာတတိကိလေသာမျိုးစေ့ကိုပယ်ဖြတ်နိုင်လို့ဟုတ်ကဲ့လားကိုင်လိုက်သို့လွန်ကျူးထားကြွစင်ကိန်းကသုံးဝကိလေသာလွန်ကျူးထားကြွ စင်ကိန်းကသုံးဝကိလေသာအတိဘယ်လွန်ကျူးဝိတေကမကိလေသာထကြွပရိယုထနာကိလေသာအစင်ကိန်းအနုရိယကိလေသာ၃မျိုးဟုတ်ကဲ့လားအဲ့ဒီ၃မျိုးတစ်ခုစီတစ်ခုစီရဲ့အဓိပ္ပာယ် ကိုနှုတ်နှဝလွန်ကျူးကဝိတိတ်ကမကိလေသာကိုနှုတ်နှဝလွန်ကျူးကဝိတိတ်ကမကိလေသာအတိပ္ပယ်က ကိုလွန်ကျူးမှုနှုတ်လွန်ကျူးမှုအားဝိတေကမကိလေသာဟုတ်ကဲ့လားစိတ်တွင်ထကြွဖြစ်ပေါ်ကပရိယုဌာနကိလေသာစိတ်တွင်ထကြွဖြစ်ပေါ်ကပရိယုဌာနကိလေသာပရိယု တိဗယ်စိတ်ထဲတွင်ထကြွဖြစ်ပေါ်နေတဲ့ကိလေသာကရိယုဌာဏကိလေသာဟုတ်ကဲ့လားမဲ့မပေရစင်ကိန်းကအနုတယကိလေသာမဲ့မပေရစင်ကိန်းက အနုတယကိလေသာဟုတ်ပြီလားကဲအထက်ကဟာလေးပြန်ကောက်လိုက်မယ် အဆုံးဆောင်ဖို့အဓိပ္ပာယ်မဉ္ဇဏ်နဲ့မပယ်ရသေးတဲ့အတွက်တတ္တဝါရဲ့ခန္ဓာအစဉ်မှာအစဉ်ရှိအမြဲရှိနေတဲ့ကိလေသာတတ္တိကိလေသာမျိုးစေ့ကိုသမှုတရားလို့ခေါ်သည်ဟုတ်ကဲ့လားဥဒိကမပရိယုဌာနာအနုတ္တယဟုတ်ကဲ့လား လွန်ကျူးထကြွစင်ကိန်းငါသုံးဝကိလေသာသီလသမာဓိပညာတိပေသည့်သုံးသိက္ခာလွန်ကျူးထကြွစင်ကိန်းငါ သုံးဝကိလေသာသီလသမာဓိပညာတိပေရိသုံးသိက္ခာအဲဒီမှာလွန်ကျူးထားကြွစင်ကြိမ်နောက်အဲ့ဒီကိလေသာတွေကိုပယ်နိုင်တဲ့တရားတွေကသီလသမာဓိပညာ ဟုတ်ကဲ့လားအဲ့တော့လွန်ကျူးကိလေသာကိုဘာနဲ့ပယ်မလဲထကြွကိလေသာကိုအစဉ်ကိန်းကိလေသာကိုဟုတ်ပြီလားဝိတိတ်ကမကိလေသာကိုပရိယုဌာဏကိလေသာကိုအနုတ္တယကိလေသာကိုဟုတ်ကဲ့လား အဲ့ဒါလောက်ဆိုလို့ရှိရင်ယောဂီတို့တရားအထုတ်တာရိတ်မိရောပေါ့ဘာရွယ်ချက်ဆိုတာဘယ်နဲ့တော့တလက်မပြရင်တလံမြင်တဲ့ယောဂီတွေမဟုတ်လားဟမ်ဟုတ်ပါတယ်အဲ့ဒါလောက်ဆိုလို့ရှိရင်ဘာကြောင့်ငါတို့ရှင်ပါသီလဆောက်တည်ဆောင်ထိုင်ရတယ်လဲ ။ဘာကြောင့်ငါတို့စိတ်တွေငြိမ်းနေအောင်မပြတ်မလားရှုနေရသလဲ။ဘာကြောင့်ငါတို့ရုပ်သဘောနာမ်သဘောသိဖို့လိုသလဲ။ရိပ်မိလား။ဘာကြောင့်သီလဆောင်ထင်းရသလဲ။စိတ်တည်ငြိမ်မှုသမာရိယအောင်မပြတ်မလားဘာကြောင့်အထောက်ရသလဲ။ ရုပ်သဘောနာမ်သဘောသိတဲ့အသိပညာတွေရအောင်ဘာကြောင့်အထောက်အသလဲသဘောပေါက်လားသိကြလားနောက်ဒီသဘောလေးကဘယ်တော့မေးသွားမေးပါဘူးเนาะဒီတော့အဲ့ဒီပညာမှာနှမျိုးရှိတယ်ပညာကဝိပဿနာပညာမက်ဖို့ပညာ ဥပဒနာပညာကတော့လောကိပညာခေါ်တယ်မေဖို့ပညာလောကုတ္တရာပညာဝိပဿနာပညာကဘာကိုထိုးထွင်းသိတယ်လဲဆိုတော့ယုံနဲ့နံရဲ့သဘောမှန်ကိုထိုးထွင်းသိတယ်ဝိပဿနာပညာကဘာကိုထိုးထွင်းသိတယ်လဲယုံနဲ့နံရဲ့သဘောမှန်ဆိုတာလူရင်းကတော့ ဖြစ်ပေါ်သည်ပျောက်ပျောက်သွားလို့မမြဲတဲ့သဘောအနိစ္စဖြစ်ပြမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောဒုက္ခပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောအနတ္တဒါပြောတာအဲ့ဒါယုံနိုင်ရဲ့သဘောမှမဲ့ယုတ်တိုင်းဟာမမြဲဘူးဆင်းရဲတဲ့ပုဂ္ဂိုလ်တ attva မဟုတ်ဘူးနာမ်တိုင်းဟာမမြဲဘူးဆင်းရဲတဲ့ပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်မဟုတ်ဘူး ယုတ်တိုင်းဟာအနိစ္စဒုက္ခအနတ္တနာတိုင်းဟာအနိစ္စဒုက္ခအနတ္တဒါသူတို့ရဲ့သဘောမှန်ပဲအဲ့ဒီသဘောမှန်ကိုသိတဲ့ပညာကဝိပဿနာပညာဖောင်းတာကိုရှုတဲ့အခါဖောင်းတယ်လို့သိတယ်ဖောင်းတာလေးရပ်သွားဆုံးသွားတာမသိဘူးလားအဲအဲ့တော့ဖောင်းတာဟာဖြစ်ပေါ်ပြီးပျောက်တယ်ဆိုတာသိတယ်ဖောင်းတာဆုံးသွားတော့ဖောင်းတယ်လို့ရှုတဲ့စိတ်ကိုရှိသေးလားမရှိတော့စိတ်ကလည်းဖြစ်ပြီးတော့ပျောက်သွားတယ်ဆိုတာသိတယ်မသိဘူးလား အဲ့ဒါဖြစ်ပြီးပျောက်တာမမြဲတဲ့သဘောသိတာမဟုတ်ဘူးလားအဲ့ဒါရုပ်ရဲ့သဘောမှန်နာရဲ့သဘောမှန်သိတာပဲမဟုတ်လားအဲ့ဒီအသိကိုဗာပညာခေါ်မလဲအဲ့ဒါပြောတာကိုယ်တဲ့ဆန်းတဲ့အခါလဲကိုယ်တဲ့ကိုယ်တဲ့ဆန်းတဲ့ဆန်းအဲ့လိုပဲသိတယ်နားရဲနားရဲကျင်နေကျင်နေရှုတဲ့အခါလဲအဲ့လိုပဲသိတယ်သမင်းစားတဲ့အခါလဲ အမင်းခုနဲ့ခုနဲ့ဝါတယ်ဝါတယ်မျိုးတယ်မျိုးတယ်ရှုတဲ့အခါမှလည်းဒီလိုပဲသိတယ်သေချာစူးစိုက်ရှုလို့ရှိရင်အဲ့လိုသိတာမှန်သမျှဝိပဿနာပညာကြီးပဲထို့တူစဉ္ညာလျှောက်တဲ့အခါလဲကြွားတယ်လှမ်းတယ်ချတယ်ဆိုကြွားရွေ့လာတာသိတယ်လှမ်းရွေ့သွားတာသိတယ်ချရွေ့သွားတာသိတယ်နောက်ကြတော့အဲ့ဒီခြေတော့တော့မမတော့ရွေ့သဘောမျှပဲသိတယ်အဲ့ဒီသိတာတွေဟာဝိပဿနာပညာကြီးပဲမေဖို့ပညာဆိုတာကတော့ မညာဘုံညာရမှာပဲသိတယ်မညာဘုံညာမရသေးခင်တော့မသိသေးဘူးအဲ့ဒီမေဖို့ပညာရအောင်ဝိပဿနာပညာတစ်ဆက်30ကျော်လွန်သွားရမယ်30 30ပြီး30ရရရရရရသွားရမယ်နောက်ဆုံး73စက်မြောက်လွန်သွားပြီဆိုလို့ရှိရင်တော့မေဖို့ပညာရသွားပြီဝိပဿနာပညာအနေနဲ့အများသိလဲအောင်73စက်လို့ပဲပြောရတယ်ဒါတချို့တော့10စက်လို့သတ်မှတ်ထားတယ် ထားကြပါစို့အဲ့တော့အဲ့ဒီဥပဒနာပညာဥပဒနာအသိတွေတစ်ဆင့်နဲ့တစ်ဆင့်မြင့်သွားတာ73ဆင့်မြောက်အဆင့်သိပြီလို့အဲ့ဒီ73ဆင့်မြောက်အဆင့်ကျော်လွန်းသွားပြီဆိုရင်မဲ့သိဖို့ဒီတခါတည်းဆိုက်သွားတယ်သူကသူဆိုက်သွားတာပဲမဲ့သိဖို့ဒီတခါတည်းသူကသူဖြစ်ပေါ်တာအဲ့ဒီမဲ့သိဖို့ဒီဖြစ်ပေါ်ပြီဆိုတဲ့အခါကျတော့အရိယတစ္ဆာ၄ပါးကို ထိုးထွင်းသိတယ်ဘာကိုသိလဲ ရိယသစ္စာ၄ပါးထိုးရင်သိတယ်အဲဒါဘလို့အရိယသစ္စာ၄ပါးဘလို့ထိုးတွင်းသိတယ်လဲဆိုတာသိခြင်းရင်တရားထွက်တဲ့အခါမှာအခုမဟုတ်ဘူးနောက်နှစ်လအာထုတ်ပြီးလို့တရားထွက်တဲ့အခါမှာတက္ကသိုလ်ဓမ္မသဘင်စာအုပ်ကြီးဟုတ်ကဲ့လားပါကြည့်ရမှာ ဘယ်အခါကြည့်ရမလဲအဲတရားထွက်တယ်ဆိုတာဘယ်လောက်ကြာမှထွက်ရမှာတော့အဲနှစ်လကြာမှအဲ့ဒီနှစ်လကြာမှထွက်မှပဲတက္ကသိုလ်ဓမ္မသဘင်မှာရေးထားပြောထားတဲ့အဲ့ဒီအရိယသစ္စာ၄ပါးသိလို့သိဘုံကိုသဘောပေါက်မှာကို10ရက်နဲ့တော့သွားကြည့်လဲပဲ ကြည်တာပဲကြည်တာပဲစလုံးမြင်ရတယ်စာရွက်မြင်ရတယ်ဒါပဲဟုတ်လားအဲ့ဒါကြောင့်ပြောတာနှစ်လအထုတ်ပြီးမှတက္ကသိုလ်ဓမ္မသဘင်ဖာလို့ပြောတာနားလည်လားอืมဒီတော့အဲ့ဒါလေးတို့တို့တို့တို့ပြန်ပြီးရှင်းရှင်းလေးပြောမယ်သီလသမာဓိပညာပညာကနှစင် နံပါတ်1ဝိပဿနာပညာနံပါတ်2မေဖို့ပညာဝိပဿနာပညာကတော့လောကီပညာခေါ်တယ်လောကတွေကမထွက်သေးလို့မေဖို့ပညာကြတော့လောကုတ္တရာပညာခေါ်တယ်သူကလောကတွေကလွတ်မြောက်သွားပြီနားလဲပြီလားမငိုက်သေးဘူးလားသိကြတယ်နော်သိကြပါဘူးအဲ ဝိပဿနာပညာကယုံနံသဘောမှန်ကိုသိသည်ဟုတ်လားဥပဒနာပညာကဘာလဲယုံနံသဘောမှန်ဆိုတာတဲ့တဲ့ပြောရဲအနိစ္စဒုက္ခအနတ္တဟုတ်ကလားယုံနံသဘောမှန်ကိုသိသည်မေဖို့ပညာကအရိယသစ္စာ၄ပါးကိုသိသည်ဟုတ်ပြီလား ဝိပဿနာပညာဘာကိုသိလဲယုံနာသဘောမှန်ကိုသိပြီယုတ်တန်တို့ရဲ့မမြဲစင်းရဲ့ပုဂ္ဂိုလ်တ attva အထမဟုတ်ဆိုတဲ့သဘောကိုသိပြီမေဖို့ပညာကအရိယသစ္စာလေးပါးကိုသိပြီဒီတော့ဝိပဿနာပညာ 73ဆင့်တောင်မှပဲမိမိတဏ္ဍတဆင်ပြီးတဆင်တဆင်ပြီးတဆင်ရှင်းရှင်းလင်းလင်းပြပိတသာဖြစ်သွားပြီဆိုတော့မိမိရဲ့အသည့်ဟာရင့်မလာပဲဘူးလားအဲရင့်လာတဲ့အတွက်ပဲနောက်ဆုံးမှမဲ့အသည့်ဖို့အသည့်ဖြစ်သွားတာမဲ့အသည့်ဖို့အသည့်ဖြစ်သွားတာအဲ့ဒီမဲ့အသည့်ဖို့အသည့်ဖြစ်တော့ရင့်ကိုရင့်နေတဲ့အတွက်ပဲအရိယသစ္စာလေးပါးကို ထိုးတွင်းသိတာဒီတော့ဒီနေရာမှာဗာပြောရင်လည်းဆိုတော့အရေးကြီးတာတစ်ခုလေးရှိတယ်ဟိုသာမညအမြတ်မြပဲပြောခဲ့နိုင်မှာအသေးစိတ်မပြောနိုင်ဘူးအဲ့ဒါလို့ပညာကနှစ်ဆင့်ရှိသလို အနုတ္တရာကလည်းနှစ်မျိုးရှိတယ်။ဘာကြောင့်လဲဆိုတော့အနုတ္တရာကိလေသာကိုပညာနဲ့ပယ်တာမဟုတ်လား။ပညာနဲ့ပယ်တော့ပညာကနှစ်မျိုးရှိတော့အနုတ္တရာကနှစ်မျိုးမရှိဘူးလား နှမျိုးရှိတယ်ဝိပဿနာပညာနဲ့ပယ်ရတဲ့အနုတ္တယမဲ့ပညာနဲ့ပယ်ရတဲ့အနုတ္တယဖို့ကဖို့ပညာကတော့အနုတ္တယကိလေသာကိုပယ်တာမဟုတ်ဘူးသူကမဲ့ရဲ့အကျိုးပဲမဲ့ကကိလေသာပယ်ပြီးရင်မဲ့ရဲ့အကျိုးအနေနဲ့ဖြစ်တာဖို့ကနားလည်ပြီလားဘာနားလည်လဲ ဟုတ်ကလားအနုတ္တယနှမျိုးဆိုတာဒီလိုဆိုကြပါစို့အခုနတတ္တဝရဲ့ခန္ဓာအစဉ်မှာအစမတင်သန္တရာကစပြီးအစဉ်ကိန်းအမြဲရှိလာတဲ့အနုတ္တယဆိုတော့သိပြီနော်ခန္ဓာအစဉ်ဆိုတဲ့သကလုံးကိုပါဠိနဲ့ဘယ်လိုခေါ်တော့ဘယ်လိုခေါ်လဲတန္တာနာတန္တာ အဲ့ဒီခန္ဓာအစဉ်မှာအစရဲကကိန်းလာတဲ့ကိလေသာ အနုတ္တယကိုသန္တာနာနုတ္တယလို့ခေါ်တယ်။သန္တာနာနုတ္တယလို့ခေါ်တယ်။အတိဘယ်ကတတ္တဝါရဲ့ခန္ဓာအစဉ်မှာအစမတင်သန္တာကစပ်ပြီးအမြဲတည်ရှိကိန်းဝတ်လာတဲ့အနုကိလေသာတတ္တိလို့ဆိုလိုတယ်။ကိလေသာတတ္တိကိလေသာမျိုးစေ့သူ့ကိုတော့ ဘာနဲ့မှပယ်နိုင်လဲမဲ့ညာမဲ့ပညာမဲ့အသိနဲ့မှပယ်နိုင်တယ်ဟုတ်ကလားနောက်ကိလေသာတစ်မျိုးကအာရမဏနုတ္တယလို့ခေါ်တယ်အာရမဏဆိုတာအာယုအနုတ္တယဆိုတာအမြဲတည်ရှိတာအာယုကိုအကြောင်းပြုပြီးတော့ ဝင်လာကိန်းလာပြီးတည်ရှိနေတဲ့ကိလေသာကိုအာရမဏနုတယအာယုံကိုအကြောင်းပြုပြီးတော့ဝင်လာတည်လာရှိလာတဲ့ကိလေသာကိုအာရမဏနုတယဘယ်လိုလဲလို့ဆိုတော့နေ့လယ်စွန်းစားတော့ကကျက်သားဟင်းချက်ကတော်တော်ကောင်းတာကိုမိဘကလူတွေက ကောင်းတော့စားလိုက်တာမလေးကောင်းလိုက်တာနော်ကောင်းလိုက်တာဒါမျိုးငါရှေ့ကမစားဘူးပါဘူးကောင်းလိုက်တာကောင်းလိုက်တာနော်ကောင်းလိုက်တာနော်ဆိုကြတဲ့ကသူရှုမှတ်မိသလားမရှုမှတ်မိဘူးလားဟောမရှုမှတ်မိဘူးဟုတ်လားအဲ့ဒါကောင်းလိုက်တာဆိုတဲ့ခံစားမှုဖြစ်တယ်အဲ့ဒီခံစားမှုရောက်မယ်အဲ့ဒီကောင်းတဲ့သဘောပေါ်မှာတတ်မဲ့တဲ့သဘောပေါ်မပါဘူးလားအဲလောဘကိလေသာမဖြစ်ဘူးလား အဲ့ဒီထဖြစ်တဲ့လောဘကိလေသာဟာအနုတ္တရလားပရိယုဌာလားဟမ်စိတ်တဲ့ထဖြစ်နေပြီလေမလေးကောင်းလိုက်တာကြိုက်လိုက်တာဆိုတာပရိယုဌာဘောစိတ်ထဲထဖြစ်နေတာမဟုတ်လားဟိုနှုတ်ကတော့ပြောတာမဟုတ်ဘူးလေစိတ်ထဲမှာစဉ်းစားနေတာကောင်းလိုက်တာကောင်းလိုက်တာဆိုတာကဟုတ်ကဲ့လားကဲနှုတ်ကပါပြောမိပြီတဲ့ ဝိတေကမကိလေသာဟုတ်ကဲ့လားဒီတော့အဲ့ဒါယောဂီရှုမှတ်လို့ပရိယုထံကိလေသာဖြစ်တာလားမရှုမှတ်လို့ဖြစ်တာလားဟုတ်ကဲ့လားအဲ့တော့ပရိယုထံအစင်တော့ဝင်သွားပြီစိတ်ထဲဖြစ်ပေါ်ခံလိုက်ရပြီနှိမ့်ဆက်လိုက်ပြီမဟုတ်လား gain တရားရှုမှတ်တယ်ညနေပဲကြာတော့9နာရီလောက်ကြာတော့ဗိုက်စာသလိုဖြစ်လာဖောင်းနေပိန်နေထိုင်နေထိတယ်ဖောင်းနေပိန်နေထိုင်နေထိတယ်ဗိုက်ကစားတော့စားတယ်စားတယ်အဲ့ဒီကမလေးနေလေကြက်သားကြီးကောင်းမိတာဟောင်းတာပိန်တာမှတ်နေရင်ကအဲ့ဒါစိတ်ကပြောက်မသွားဘူးလားပြောက်သွားတယ်။ဘာကြောင့်လဲဆိုဟိုတော့ဟိုခါတော့ကပြိယုထံအနေနဲ့အဖြစ်ခံလိုက်ရတာကို ဟုတ်တယ်မဟုတ်လားရောက်သွားတယ်ဒီတော့အဲ့ဒီအချိန်မှာအဲ့ဒီအချိန်မှာဘာကြောင့်များကျက်သားလေးတော့ကောင်းလိုက်တာလို့ရှုမှတ်နေပါရဲ့ကနဲ့စိတ်ထဲမှာထပြီးတော့လောဘဖြစ်ရတယ်လေညနေဆိုကြပါစို့9နာရီအချိန်ကအများကြီးခြားသွားပြီကိုစားတာ17နာရီ 9နာရီဆို6နာရီတောင်ကြာသွားပြီအဲ့ဒီလောက်ကြီးကြာရဲ့လမ်းနဲ့ဘာကြောင့်များအဲ့ဒီအခါကျမှမလေးစက်သားလေးနဲ့ကောင်းလိုက်တာလို့ဘာကြောင့်သွားဖြစ်တယ်ဟမ်ပါတယ် နေ့လေကစားခဲ့တဲ့ကြက်သားကိုဘာကြောင့်အာယုံပြုမိရသလဲလို့ဒီမှာမှတ်နေတာပဲဖောင်းနေပိန်နေထိုက်နေထိတယ်နဲ့ဘာကြောင့်သွားအနုတရာကြောင့်ဘယ်တော့မှအဲ့ဒီအနုတရာကဝင်လိုက်တာဟဲ့နေ့လေစားစဉ်ကဟုတ်တယ်မဟုတ်လားအဲ့ဒီတုန်းကတည်းကစပြီးဝင်လိုက်တာစိတ်ထဲမှာ ကိလေသာသတ္တိအနေနဲ့ဝင်ကိမ့်မနေဘူးလားအဲ့ဒီကျက်သားမစားခင်တော့ကိမ့်ရလားအဲ့တော့အဲ့ဒီကျက်သားစားမှကိမ့်တယ်ဆိုတော့ကျက်သားဒီဟုသောအာယုံကိုအကြောင်းပြုပြီးစိတ်ထဲဝင်ကိမ့်လာတဲ့အနုတ္တိယမဟုတ်လားအဲ့ဒါအာရမဏနုတ္တိယခေါ်တယ်အဲ့ဒါအာရမဏနုတ္တိယကိလေသာခေါ်တယ် နားလည်သလားတန္တာနာနုတယနဲ့အာရမဏနုတယကွဲရနော်တန္တာနာနုတယကဘယ်လိုလဲအစာမခြင်းတန္တရာတွေကခန္ဓာစစ်မှအမြဲတည်ရှိလာကိန်းလာတဲ့ကိလေသာတတ္တိကိလေသာမျိုးစေ့ဟုတ်ကဲ့လားအာရမဏနုတယကတော့ဘယ်လိုဟာလဲ အာယုံကိုအကြောင်းပြုပြီးစိတ်ထဲမှာဝင်အကိန်းခံလိုက်ရတဲ့ကိလေသာတတ္တိဟုတ်တယ်မလားအဲ့တော့ဘာကြောင့်များအဲ့ဒီအာယုံအကြောင်းပြုပြီးဝင်အကိန်းခံလိုက်ရတာမချွတ်မလို့မဟုတ်ဘူးလားအဲ့တော့ကစားတယ်စားတယ်ဝါတယ်ဝါတယ်မြူတယ်မြူတယ်အဲ့လိုသာအဆက်မပြတ်မှတ်ခဲ့မယ်ဆိုလို့ရှိရင်တော့ အဲ့ဒီကျက်သားရဲ့ကောင်းမကောင်းအရာသာစိတ်ထဲပေါ်ပါမလားရှားပေါ်ဖြစ်ပါမလားအဲမျိုးချိန်ကြလို့သာမျိုးချလိုက်တာဘာဘာမျိုးချလိုက်မှတော့မသိဘူးတခါတည်းကစက်ကူပါကြီးများမျိုးချလိုက်ရတယ်လို့လည်းအောင်မေ့တယ်ဟုတ်ကဲ့လားအဲ့တော့ကောင်းတယ်ဆိုတဲ့အရာကမပေါ်တဲ့အခါကျတော့အဲ့ဒီကျက်သားပေါ်သာယာတတ်မဲ့တဲ့တဏှာလောဘပရိယုဋ္ဌံဖြစ်အောင်မလားပရိယုဋ္ဌံမဖြစ်ရင်အနုတရာဖြစ်အောင်မလား မဖြစ်တော့ဘူးဒါဖြစ်ရင်အဲ့ဒီအာရမဏနုတ္တယကိလေသာကိုသတ်ချင်ရင်ဘာနဲ့သတ်ရမလဲဝိပဿနာနဲ့သတ်ရမယ်ဟုတ်ကဲ့လားဝိပဿနာဉာဏ်နဲ့သတ်ရမယ်ဝိပဿနာဉာဏ်နဲ့သတ်ရမယ်ဝိပဿနာပညာအခုတော့ဒီနေရာမှာပြောနေတာကပြန်ပြီးတော့ကျင့်ချုံလိုက်ရင် ဝိပဿနာပညာကအာရမဏနုတ္တယကိလေသာကိုပယ်သည်မေပညာကတန္တာနာနုတ္တယကိလေသာကိုပယ်သည်ဒါပြောကြတာသဘောပေါက်လားမရှင်းနေရင်မေးရှင်းပြီလားအဲဝိပဿနာပညာနဲ့ဘာကိုပယ်မလဲ မဲ့ပညာနဲ့ဘာကိုပယ်မလဲအဲ့တော့ဝိပဿနာပညာဝိပဿနာဉာဏ်ဖြစ်နေတော့မှအာရမဏုတ္တယကိလေသာပယ်နိုင်တယ်ဆိုရင်ပဲတော်တော်မသက်သာဘူးလားဒါပေမဲ့မျိုးတော့ပြုတ်သွားပါလားပယ်ကြမှာပဲပြုတ်မလဲအဲမပညာမညာရမှာပဲပြုတ်မယ်မဟုတ်လားအဲ့ဒါကြောင့်ဘယ်ထိအာထုတ်ရမှာလဲ ဒါမှဆင်းရဲငြိမ့်မှာမဟုတ်လားကိလေသာငြိမ့်ဆင်းရဲငြိမ့်သိကြပြီလားဆိုကိုနှုတ်နှဝလွန်ယူကပြန်ချတာလားဝိတိတ်ကမကိလေသာစိတ်တွင်ထကြွဖြစ်ပေါ်က ပရိယုဌာနကိလေသာမဲ့မပေရစင်ကိန်းကအနုတယကိလေသာဒီတော့တရားအထုတ်တဲ့အခါမှာသီလစောင့်ထိန်ရတယ်ရည်ရွယ်ချက်ကဥဒေကမကိလေသာပယ်ဖို့ဟုတ်ကဲ့လား စိတ်တည်ငြိမ်မှုတမာရိယာအောင်မပြတ်မလဒလဇရှုမှတ်ရတယ်ရည်ရွယ်ချက်ကဘယ်ဘုရုပ်သဘောနာမ်သဘောသိဖို့သိအောင်ကြိုးစားပြီးစူးစူးဆိုင်ဆိုင်ရှုရတယ်ဘာနုတရတော့အာရမဏနုတရကိလေသာဘယ်ဘုဟုတ်တယ်မဟုတ်လား ရုပ်သဘောနာသဘောသိတာဝိပဿနာပညာလားမေဖို့ပညာလားသူနဲ့ဘာကိလေသာပယ်မလဲကိလေသာပယ်မယ်ဟုတ်လားမဲ့ညာရသည်အထိကြိုးစားရတယ်ရည်ရွယ်ချက်ကပါလဲပန္ဒနာနုတယကိလေသာပယ်ဖို့ကိလေသာမျိုးဖြုတ်ဖို့ဒီလိုမဟုတ်လားအဲ့ဒီတော့ငါတို့ဘယ်အထိသွားရမယ်ဆိုတာ သဘောပေါက်ပြီလား10ရက်နဲ့ဆိုလို့ရှိရင်ကိလေသာအပြုံးမပြတ်ပါဘူးမဟုတ်ဘူးလား10ရက်နဲ့ဆိုကိလေသာအပြုံးပြတ်ရလားမပြတ်ပါဘူးတလနဲ့လည်းအပြုံးမပြတ်သေးဘူးဟုတ်ကဲ့လားဒါကြောင့်ကိလေသာအပြုံးပြည့်ုံမဟုတ်ဘဲနဲ့ကိလေသာငိုရအောင်မဉဏ်ရသည့်အထီးကြိုးစားအထောက်နိုင်တဲ့ သူတော်စင်များဖြစ်ကြပါစေ။